我们是亚洲 အခုကကျွန်တော်ဗောနော်ကျွန်တော်ကတနက်တန်ရာထီရွေတော်လကောင်ဘုံထီရွေတော်လကောင်ထိခိုက်တန်ရာရရွေတော်လကောင်เนาะအယိုးကျိုးတာမဟုတ်ပဲနဲ့ခြေပြက်လက်ပြက်ဖြစ်သွားတဲ့ဟာပေါ့နော်အဲ့ဒါကိုကျွန်တော်တို့ပထမဆုံးအနေနဲ့ဘယ်လိုလုပ်လို့ရလဲဆိုတော့ကျွန်တော်ပြတာပါမှာဖြစ်ပါတယ်အကယ်၍ဟိုဥမာပေါ့နော်ဒီဟာကျွန်တော်တို့ကလက်ပြက်သွားတယ်ဆိုပါတော့လက်ပြက်သွားတယ်ဆိုရင်ကျွန်တော်ကပထမဆုံးပိုင်းလောက်ရမလဲဆိုရင်ဒီပြက်တဲ့နေရာရဲ့အပေါ်ပေါ့နော်ဖြစ်နိုင်တယ်ဆိုရင်တော့ဒီနည်းနည်းပေါ့နော်ခက်လန်းလန်းခက်လန်းလန်းမှာကျွန်တော်ပတိရင်စီမယ် ပတ်သီးလေးကိုပထမဆုံးစီးရတာပတ်သီးလေးကိုအရင်တင်းစီရလည်းမလိုသေးဘူးရော့ရော့လေးကျွန်တော်အရင်စီးလို့ရတယ်စီးလို့ရပြီဆိုရင်ကျွန်တော်ကစီးပြီးသွားပြီပေါ့ဆိုရင်ကျွန်တော်ကအရင်ခြေလိုက်ပါမယ် ရှိပြီးပါပြီဆိုရင်ကျွန်တော်အနီးနားမှာရှိရပါတော့ကြိုက်တာသုံးလို့ရပါပဲတောက်ပဲဖြစ်ဖြစ်ကျွန်တော်ဒီဘောပန်ပဲဖြစ်ဖြစ်ပေါ့နော်အဆင်ပြေရတစ်ခုလေးတည်းကျွန်တော်ဒီတန်ရပတ်တီစီရနာကိုထည့်မယ်ထည့်ပြီးဆိုရင်ကျွန်တော်ဒါလက်ရလက်ဝဲရက်ကအဆင်ပြေလို့ရစ်လို့ရတယ်ကျွန်တော်ဒီလိုလေးရစ်ပြီးဆိုရင်ဘယ်ချိန်ထိကျွန်တော်ဟိုဒါလှည့်ထားမလဲပေါ့နော်အဓိကကြီးရမှာကျွန်တော်ဒီပြတ်သွားတဲ့နားမှာတွေးရင်များဆက်ထွက်နေသေးလားပေါ့နော်အကဲတွေးဆက်တဲ့နေသေးဆိုရင်ကျွန်တော်ဆက်လှည့်လို့ရတယ်အကဲတွေးမထွက်တော့ဘူးပေါ့နော်တွေးမထွက်တော့ဘူးဆိုရင်ကျွန်တော်ခဏဒီနာလောက်ထားတဲ့ဒီဟာလေးကိုကျွန်တော်ကပတ်တီနဲ့ဆက်ပတ်မယ်ပေါ့နော်ငြိမ်သွား အောင်ပတ်တီနဲ့ပတ်တဲ့ချိန်မှာတော့ပိုကောင်းတာတော့ဒီထိန်းတဲ့ဟာကိုကျွန်တော်ကြက်ချေကက်ပုံစံလေးပေါ့နော်ဟိုဘက်ဒီဘက်ခြီလိုက်တာပိုကောင်းတယ်โอเคဟုတ်ပြီခြီပြီးသွားပြီဆိုရင်ဒီဟာလေးကိုပါကျွန်တော်ကဆက်ပြီးတော့ခြီလိုက်မယ်ပေါ့နော်ခြီပြီးသွားပြီဆိုရင်ကျွန်တော်ကဟို ပြန်ကြည့်ရမှာပေါ့နော်သွေးများဆက်ထွက်နေနေလားမထွက်နေလားဆိုပြန်ကြည့်မယ်အကယ်သွေးဆက်ထွက်နေသေးဆိုရင်တော့ခဏကျွန်တော်တို့ဒီနားထည့်ထားတဲ့ဘောပင်ဒါမှမဟုတ်ဆိုရင်တုတ်ချောင်းကျွန်တော်ထပ်ပြီးတော့လှည့်လို့ရတယ်ပေါ့နော်အဲ့အမှလှည့်ပြီးလို့ကျွန်တော်တို့ကသွေးလည်းလုံးဝမထွက်တော့ဘူးပေါ့နော်အဲ့ဒါဆိုရင်တော့ကျွန်တော်တို့ကကိုစီးရဲ့အချိန်လေးကိုပေါ့နော်သွေးမထွက်တော့တဲ့အချိန်လေးကိုထင်တာမြင်သားနာလေးမှာဘောပင်ဒါမှမဟုတ်ဆော့ပင်နဲ့ကျွန်တော်အချိန်လေးရောကျွန်တော်ရေးပေးရပြီးအမှတ်ပေးထားရမှာပေါ့နော်လူနာပေါ့နော်ခြေပြက်လက်ပြက်ကိုဆက်ပြီးတော့ကုတမဲ့ဟိုဆေးရုံဆေးခန်းခွဲစိတ်ခန်းတွေအတွက်ကျွန်တော်တို့ကအထောက်အကူပြုရတဲ့အနေနဲ့ကျွန်တော်တို့ကအချိန်မှတ်ဖို့ကတော့အရေးကြီးပါတယ်ဟုတ်ကဲ့ပါ Thank you.